အခန်းကြီး39အငယ်1မှ14တဖန်သာရဖျားလက်တော်သည်ငါအပေါ်မှာရှိ၍ဝိညာဉ်တော်အားဖြင့်ငါကိုပြင်သို့ဆောင်သွားလျက်အယိုးတို့နှင့်ပြည့်သောဂျိုင်းအလယ်၌ထားပြီးလျှင်ထိုအယိုးတို့ပတ်လည်၌ရှောက်သွားစေတော်မူ၏ထိုဂျိုင်းမျက်နှာပြင်၌များစွာသောအယိုးတို့သည်ရှိ၍အလွန်တွေ့ချောက်ကြ၏ဒါဝရဖျားကလည်းအချင်းလူသား ဤအယိုးတို့သည်အသက်ရှင်နိုင်သလိုဟု မေးတော်မူလျင်ငါကအိုးအရှင်သာရဘုရား ကိုရိုတိတော်မူသည်ဟုလျှောက်လေ၏သာရဘုရားကလည်းဤအယိုးတို့အပေါ်မှာပရောဖက်ပြု၍ဟောပြောရမည်မှာအိုတွေးချောက်သောအယိုးတို့သာရဘုရား၏အမိန့်တော်ကို နားထောင်ကြလော့ဤတွေးချောက်သောအယိုးတို့အားအရှင်သာရဘုရား မိန့်တော်မူသည်ကားငါသည်တင်တို့အထဲသို့အသက်ကိုတွင်း၍တင်တို့သည်အသက်ရှင်ရကြမည်။ သင်တို့အပေါ်မှာအကျောတို့ကိုငါတင်၍အသားကိုတက်စေမည်အရင်နှင့်ဖုံးလွှမ်း၍အသက်ကိုတွင်းသဖြင့်သင်တို့သည် အသက်ရှင်၍ငါသည်သာရဖျားဖြစ်ကြောင်းကိုသိရကြလိမ့်မည်ဟုမှားထားတော်မူသည့်အတိုင်းငါသည်ပရောဖက်ပြု၏ပရောဖက်ပြုစဉ်တွင်အတန်မြည်၏လှုပ်ရှားခြင်းလည်းရှိ၏အယိုးတို့သည်တစ်ခုအနည်းသို့တစ်ခုချင်းကြ၏ငါကြည့်ရှုစဉ်တွင် အကျောတို့သည်ပေါ်လာ၍အသားလည်းတက်၏ အရေးလဲဖုံးလွှမ်း၏တို့ရတွင်အသက်မရှိသေးသာရဖျားကလည်းအချင်းလူသားလေအားပရောဖက်ပြုလောအရှင်သာရဖျားဤအမိန်တော်ကို လေအားဆင်းဆိုရမည်မှာအိုးလေအရက်လေးမျက်နာတို့မှလာ၍ဤအသေးကောင်တို့သည် အသက်ရှင်မိအကြောင်းသူတို့အပေါ်မှာမှုတ်လော့ဟုမှားထားတော်မူသည့်တိုင်ငါသည်ပရောဖက်ပြု၍ လေသည်သူတို့အထဲသို့ဝင်သည်ဖြင့်သူတို့သည် အသက်ရှင်၍အလွန်များသောဘူချီဖြစ်လျက်မတ်တန်နေကြ၏ဒါဝရဘုရားကလည်းအချင်းလူသားဤအယိုးတို့သည်ဤတွေလအမျိုးအပေါင်းဖြစ်ကြ၏ငါတို့အယိုးများသည် တွေ့ချောက်ကြ၏မျောလင့်စရာမရှိငါတို့သည် ဆုံးရှုံးကြပြီဟု သူတို့ဆိုတတ်ကြ၏တို့ဖြစ်၍ပရောဖက်ပြုလျက်အရှင်သာရဘုရား၏အမိန့်တော်ကို သူတို့အားဆင့်ဆိုရမည်မှာ အချင်းငါ၏လူတို့တင်တို့တင်းကြိုင်းတွင်များကိုငါဖွင့်၍တင်တို့ကိုထုတ်ပြီးလင်ဤဒေလပြည်သို့ပို့ဆောင်မည်အချင်းငါ၏လူတို့တင်တို့တင်းကြိုင်းတွင်များကိုငါဖွင့်၍တင်တို့ကိုထုတ်ပြီးလင်အသက်ရှင်စေခြင်းဟံငါသည်ကိုအသက်ကိုတွင်ပေး၍တင်တို့ကိုနေရင်းပြည်၌နေရာချသောအခါငါသည်သာဝရဘုရားဖြစ်ကြောင်းကိုတင်တို့သိရကြလိမ့်မည် ငါထာဝရဘုရားပြောသည့်အတိုင်းပြည့်စုံကိုလည်းသိရကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏အငယ်၅မှ28တပန်းသာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားဒုတ်တချောင်းကိုယူ၍ယူဒအမျိုးနှင့်သူ၏အပေါင်းဖော်ဣသရေလအမျိုးသားအဖို့ဟုရေးမှတ်လော့တပန်းဒုတ်တချောင်းကိုယူ ယောသအမျိုးနှင့်သူ၏အပေါင်းအဘော်ဣသရေလအမျိုးသားများအဘို့ဧဖရိမ်ဒုတ်ပေတည်းဟုရေးမှတ်လော့။ထိုဒုတ်နှစ်ချောင်းကိုတချောင်းတည်းဖြစ်စေခြင်းငှါပူးထား၍၊ထိုတချောင်းတည်းသောဒုတ်ကိုလက်ဆွဲလော့။သင်၏အမျိုးသားချင်းတို့က၊ထိုသို့ပြုသော်အဘယ်သို့ဆိုလိုသည်ကိုငါတို့အားမပြောသင့်သလောဟုမေးလျှင်၊အရှင်ထာဝရဘုရား၏အမိန့်တော်ကို သူတို့အားဆင့်ဆိုရမည်မှာ ဧဖရင်ကင်သောယောသဤဒုတ်နှင့်သူ၏အပေါင်းဖော်ဣဒရေလအမျိုးနွယ်တို့ကိုငါယူ၍ယူဒဒုတ်နှင့်အတူပူထားပြီးလျှင်တချောင်းဒီဖြစ်သောဒုတ်ကိုငါလက်ဆွဲမိဟုဆင့်ဆိုလျက်တင်ရေးမှတ်သောထိုဒုတ်ကို သူတို့မျက်မှောက်၌လက်ဆွဲလျက်နေလော့အရှင်သာရဘုရား၏အမိန်တော်ကိုလည်းဆင့်ဆိုရမည်မှာဤဒေလအမျိုးသားတို့ရောက်သောတပန်းအမျိုးသားနေရာအရရတို့မှ သူတို့ကိုငါခေါ်ခဲ့၍စုဝေးစေပြီးလျှင် သူတို့ကိုနေရင်ပြည်သို့ပို့ဆောင်မည်ထိုပြည်တွင်ဤတွေလတောင်တို့အပေါ်၌လူတစ်မျိုးသည်ဖြစ်စေ၍ရှင်မြင်းတပါးသည်သာလျှင်ထိုသူအပေါင်းတို့ကိုစိုးစံရလိမ့်မည်နောက်တစ်ပံသူတို့သည် လူနှမျိုးမဖြစ်ရနှစ်တိုင်းနှစ်ပြည်ကွဲပြားလျက်မရှိရနောက်တစ်ဖန်သူတို့ရုပ်တုများဆက်ဆုပ်ရင်ရှာပွေသောအမှုများလွန်ကျူးခြင်းအမှုများနှင့် ကိုကိုမညစ်ညူးစေရကြ သူတို့ပြစ်မှားလေရာရာအရတ်တို့မှငါကယ်နှုတ်၍တန်ရှင်းစေမည်သူတို့သည်ငါ၏လူဖြစ်ကြလိမ့်မည်ငါသည်လည်းသူတို့၏ဖျားသခင်ဖြစ်မည်ငါ၏ကျွန်ဒါဝိဒ်သည်သူတို့၏ရှင်မြင်ဖြစ်၍ထိုသူအပေါင်းတို့သည်တိုးထင်းတူသည်ရှိကြလိမ့်မည်ငါစီရင်ထုံးပွဲချက်တရားလမ်းသို့လိုက်၍ဆုံးရှုံးကြလိမ့်မည်ငါ၏ကျွန်ယာကုပ်အားငါပေး၍ င်တို့ဘိုးဘေးများနေဘူးသောပြည်၌သူတို့နှင့်သားမြေအစဉ်ဆက်တို့သည် နေကြလိမ့်မည်ငါ၏ကျွန်ဒါဝိဒ်သည်လည်းသူတို့ကို အစဉ်မြဲစိုးစံလိမ့်မည်ထိုမှတပါသူတို့နှင့်မိတ္တဟာယဗြိညင်ကိုငါဖွဲ့၍ထိုဗြိညင်သည်နေဆထာဝရဗြိညင်ဖြစ်လိမ့်မည်သူတို့ကိုနေရာချ၍များပြားစေမည်ငါ၏တန်ရှင်းရာဌာနကို သူတို့အလယ်၌အစဉ်မြဲထားမည်ငါ၏ဗိမာန်တော်သည်လည်း သူတို့၌ရှိ၍ငါသည်သူတို့၏ဘုရားသခင်ဖြစ်မည်သူတို့သည်လည်းငါ၏လူဖြစ်ကြလိမ့်မည်ထိုတို့ငါ၏တန်ရှင်းရာဌာနသည်သူတို့အလယ်၌အစဉ်မြဲတည်သောအခါငါသာရဘုရားသည်ဣဒရေလမျိုးကိုတန်ရှင်းစေသည်ဟုတပားမျိုးသားတို့သည်သိရကြလိမ့်မည်ဟုမိန်တော်မူ၏